ကန္တာရမှာလူ900စီရွာသွားတော်မူနွားတစ်ထောင်သာထိုရက်မှာစီရွာသွားတော်မူသူတို့ဒုက္ခကေဘုပလုံးလသူထုတ်သည်သူလုံးလကသေပြီးမှကေမပြေးလိုက်သည်သူလုံးလဟာလူ900ချမ်းသာသွားစီသည် သူ့လုံလဟာနွားတွေဟာချမ်းသာသွားစေသည်အဲ့ဒီစကရက်လေးတွေပေါ်ပြထားတဲ့ဝဏုပဋ္ဌာဇတ်ဆိုတာဧကနိပတ်ဇတ်အထာဂရာမှာပါတယ်တာဝတိက လူတယောက်ကမြတ်စွာဘုရားသတင်းသုံးတော်မူတဲ့စေတဝန်ကြောင်းကိုသွားတယ်မြတ်စွာဘုရားဟောတဲ့တရားနားတယ် င်ညိုတဲ့စိတ်တွေဖြစ်တယ်။ကာမဂုဏ်ရဲ့အပြစ်တွေမြင်သွားတယ်။မြင်သွားပြီးတော့သူကယဟန်ဝတ်တယ်။ယဟန်ဝတ်ပြီးတော့ငါးဝါရတယ်။ငါးဝါရပြီးတော့ဒွေမာတိကဘိက္ခုပါတိမောဘိက္ခုနိပါတိမောပါတိမောနှစ်ခုကိုသင်ယူတဲ့ဝိပဿနာအထုတ်နည်းတွေလည်းသင်ယူတယ်။ဘုရားထံကသူစိတ်တိုင်းရကမ္မထံကို ယူပြီးတော့တော့အရက်ကိုသွားတယ်တော့မှသုံးလနေတယ်ဝါဆိုတယ်ဝါကပ်ပြီးတော့သုံးလနေတယ်တရားအားထုတ်တယ်အဲဒီလိုတရားအားထုတ်ပြီးမယ်လို့သူ့မှာအလင်းရောင်လေးတောင်နမိတ်လေးတောင်သူ့မှာမရဘူးဒါနဲ့သူကစဉ်းစားတယ်ငါကတော့တရားရလိုက်တဲ့မဟုတ်တာဖြစ်လိမ့်မယ်တရားရတဲ့ပုဂ္ဂိုလ်မဟုတ်တော့ဘူး ငါမှာမဲ့ဖို့ဆိုတာလဲမရနိုင်ဘူးထင်ပါရဲ့ဒီဘဝမှာငါစီရဝံကြောင်းမယ်ပြန်သွားပြီးတော့အမတန်တင့်တယ်တပ်ပေတော်မူတဲ့မြတ်စွာဘုရားရဲ့ရုပ်အဆင့်ကိုကြည့်ပြီးနေရရင်ဖူးပြီးနေရရင်ငါကောင်းမှာပဲအမတန်ချုံမြင့်တဲ့မြတ်စွာဘုရားရဲ့တရားတော်တွေကိုငါနာကြပြီးနေရရင်ကောင်းမှာပဲအဲ့ဒီလိုတွေးပြီးတော့စီရဝံကြောင်းမယ်ပြန်သွားတယ်။ကိုရောက်တော့သတင်းသုံးဖို့ယဟန်ကြီးက ခင်မင်းရင်းနေတဲ့ယဟန်ကြီးကမေးကြတယ်ငါရှင်သင်ကတရားအားထုတ်မယ်ဆိုပြီးတော့တိုးတဲ့သွားတယ်အခုသင်ကပြန်လာတယ်ပြန်လာပြီးတော့အပေါင်းအဖော်တွေနဲ့ရောနှောပြီးတော့ပြောနေတယ်သင်မှာယဟန်ကိစ္စပြီးမြောက်ခဲ့ပြီလားသင်မှာနောင်ဘဝပဋိသန္ဓေနေဖို့ဆိုတာမရှိတော့ဘူးလားဒီလိုမေးရတဲ့အခါရောက်တော့တပည့်တော်မှာမက်လည်းမရဘူးဖေရဖိုးလည်းမရဘူးဖေရ တပည့်တော်ကတော့အဘဘပုဂ္ဂလဒီဘဝမှာတရားယူတရားယူရလိုက်တဲ့ပုဂ္ဂိုလ်တရားယူမရထိုက်တဲ့ပုဂ္ဂိုလ်ဖြစ်လိမ့်မယ်အဲဒီလိုတွေးပြီးတပည့်တော်တရားအထုတ်တာကိုလက်လျှော့ပြီးတော့လုံးလျှော့ပြီးပြန်လာခဲ့ပါတယ်ရှင်ဘုရားမြတ်စွာဘုရားရဲ့သာသနာတော်မှာမြတ်စွာဘုရားကဒါနဝရိယတဲ့ခိုင်မြဲတဲ့ဝရိယရှိတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်များကြီး အဲ့ဒီခံရတဲ့ဝရိယရှိတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်ကြီးရဲ့သာသနာတော်မှာရှင်ဘုရားဉာဏ်ဝက်ပြီးတော့ဉာဏ်တရားအထုတ်မယ်ဆိုပြီးတော့သွားပြီးဘာလို့ဝရိယလျှော့လာတာတော့ဝရိယလျှော့လာတာရှင်ဘုရားမသိတော့ဘူးမသိတော့တဲ့အလိုရှင်ဘုရားလောက်တာပဲလာမြတ်စွာဘုရားထံသွားရစို့ဆိုပြီးမြတ်စွာဘုရားထံခေါ်သွားတယ်ယဟန်တို့သင်တို့ကမလာလို့တဲ့ လိုဆန္ဒမရှိတဲ့ပုဂ္ဂိုလ်သင်တို့ကခေါ်ပြလာကြတာလားသူကဘာလို့လို့လဲမြတ်စွာဘုရားသူမြတ်စွာဘုရားတန်ကတရားအထုတ်မယ်ဆိုပြီးကမ္မထံတရားယူသွားပြီးတော့ဟိုမှာတရားအထုတ်တဲ့အခါဝရိယလျှော့ပြီးမြန်လာခဲ့တယ်ဘုရားဟုတ်လားသင်ဝရိယလျှော့လာတယ်ဆိုတာမှန်ပါဘုရားအဲဒီလိုလျှောက်တဲ့အခါတော့ယဟန်တဲ့ အဲငါဘုရားသာသနာတော်မှာဝင်ရောက်ပြီးတော့ဒီလိုဝရိယရှိရသလားသင်ဟာရှိတော့မှဆိုလို့ရှိရင်ဝရိယရှိကြတဲ့ပုဂ္ဂိုလ်တူတယောက်ပဲတဲ့သင်ရဲ့လုံလဝရိယကိုအမိပြုပြီးတော့တဲကန္တာရာထဲမှာလူတွေရောနွားတွေရောချမ်းသာရာရခဲ့ကြတယ် တပီးကတရားမဲ့ပြီးကနေလွတ်မြောက်ပြီးတော့ချမ်းသာရရခဲ့တယ်သင်ဟာသင်ရဲ့လုံလဝရိယကိုအကြောင်းပြုပြီးတော့အများချမ်းသာအောင် လုပ်နိုင်ခဲ့တဲ့ပုဂ္ဂိုလ်ပဲအဲ့ဒီလိုမြတ်စွာဘုရားမိန့်တော်မူလိုက်တဲ့ဆိုရင်ပဲအဲ့ဒီယဟန်ကဣတိကိနာဝဆနေနာဥပထံပိတောဟောတိအဲ့ဒီလောက်မြတ်စွာဘုရားမိန့်တော်မူတဲ့စကားလေးနဲ့ပဲသူ့စိတ်ထဲမှာအားရှိပြီးတော့ အဲ့ဒီစကားလေးကအမတန်မှသူ့ဂျိုင်လဲနေတဲ့သူ့ရဲ့ဝရိယကိုထောက်ပံ့ပေးလိုက်တယ်တဲ့ဂျိုင်နေတဲ့အိမ်ကိုကြားကံပေးလိုက်တယ်လို့ပဲဘုရားရဲ့စကားတော်ကသူ့ကိုသူ့ဘဝကိုသူ့ရဲ့စိတ်ဓာတ်ကိုညှင့်တင်ပေးလိုက်တယ်တောင့်တင်းသောအောင်ခိုင်မာသောအောင်ထောက်ပံ့ပေးလိုက်အဲဒီတော့ယဟန်ကလျှောက်တယ်မြတ်စွာဘုရားသူဒီဘဝမှာဝရိယလျှော့တာတော့တပည့်တော်တို့အများသိကြပါလေဘုရားရှေးတုန်းကသူ့ကိုအမိပြုပြီးတော့ လူတွေရောနွားတွေရောချမ်းသာတယ်ဆိုတာကတော့တပည့်တော်တို့မသိရပါဘူးခင်ဗျာမြတ်စွာဘုရားရဲ့သဗ္ဗညုတဉာဏ်တော်ကြီးမှာပဲထင်ရှားပါတယ်တပည့်တော်တို့မှမထင်ရှားပါဘူးမသိရပါဘူးခင်ဗျာတပည့်တော်တို့မင်းကြပြီးတော်မူပါအောင်ခင်ဗျာသူဝရိယကိုအကြောင်းပြုပြီးတော့အများချမ်းသာရတယ်ဆိုတဲ့အကြောင်းအရာကိုယဟန်တို့အဲ့ဒီလိုလျှောက်လို့မြတ်စွာဘုရားကမိတ်ယဟန်တို့ကာတိတိုက်ဗာရဏသီပြည်မှာပြမရမင်းအုပ်ချုပ်တယ် အဲ့ဒီအချင်းကားတော့ငါဘုရားလောင်းကလဲကုန်တဲ့အမျိုးမှာ ဖြစ်ပြီးတော့လဲကုန်တဲ့900ခြံရံပြီးတော့ကုန်ွယ်တဲ့လုပ်ငန်းကိုလုပ်ပြီးတော့ဆက်လက်ခဲ့တယ်အဲ့ဒီကုန်စင်ငါဘုရားကတခါမှာတော့သွားရတဲ့ခကြီးကယူဇနာ60ဝေးတဲ့ခကြီးသွားတယ် အဲ့ဒီသွားတဲ့အခါမှာအဲ့ဒီသဲကန္တာရာကြီးဖြတ်ရတာက အခက်အခဲတွေရှိတယ်သူကသဲကန္တာရာထဲမှာရှိတဲ့သဲကတိမ်မွေ့နူးညံ့နေလက်နဲ့ယူလိုက်လို့ရှိရင်ကုတ်ပြီးယူလိုက်လို့ရှိရင်လက်ထဲမတီးဘူးတဲ့အဲ့ဒီသဲတွေကအရုံတက်လာပြီနေလေးထွက်လာပြီဆိုရင်ပဲ အဲ့ဒီတဲတွေကမိကြီးခဲကြီးတွေပဲတဲ့မိကြီးအစုအပုံကြီးတွေပဲပူလောင်နေတာပဲနင်းလို့နင်းပြီးတော့သွားလို့မရအောင်ဒါကြောင့်မို့အဲ့ဒီကျဲကုံတွေသူလိုတဲ့သူတို့လိုတဲ့နေရာကိုသွားကြတဲ့အခါမှာညခီးပဲသွားလို့ရဒီအခါမှာသွားလို့မရဘူးပူလွန်းလို့ဒီအခါအရုံတက်ပြီဆိုရင်လှဲတွေအကုန်လုံး ရွှေကြလဲကိုလဲဝိုင်းကြီးဖြစ်အောင်ဝိုင်းတာဝိုင်းထားပြီးတော့အဲ့ဒီလဲရဲ့အပေါ်မှာအလုံးမန်တက်လှုပ်ထားတယ်မိုးထားတယ်အဲ့ဒီမိုးထားပြီးမှလူတွေကအဲ့ဒီလဲတွေအောင်နေပြီးတော့ထိုင်ပြီးတော့နေကြရအရေးခိုကြရမနှခင်အလုံးတက်လောက်ဆိုလို့ရှိရင်အာရကိစ္စစားစရာကိစ္စတွေပြီးအောင်လို့တဏီကုံမှာပဲအဲ့ဒီလက်အောက်မှာနေကြအနေအခါ နေဝင်သွားပြီနေဝင်သွားပြီဆိုရင်တော့သူတို့ညဏ်နေစာစားကြညဏ်နေစာစားပြီးလို့ရှိရင်လေဒီတက်အဲဒီတက်ပြီးတော့ခရီးဆက်ကြနေအေးသွားတဲ့အချိန်ပေါ့လေမြေကြီးကလည်းအေးသွားတဲ့အချိန်အခီးဆက်ကြရအဲဒီလိုခီးဆက်ကြရတဲ့အခါရောက်တော့လမ်းခရီးမှာသူကဥဆောင်နိုင်တဲ့လမ်းခရီးအကြောင်းကိုသိနာလေတဲ့ဘယ်က ဘယ်လိုသွားရမယ်ဆိုတာကိုလည်းညွှန်ကြားနိုင်တဲ့ပုဂ္ဂိုလ်ကပါရတယ်မပါလို့မရဘူးသမုဒ္ဒရာကြီးသွားတယ်လို့ပဲသူတို့ခေတ်ကသူတို့အခြေအနေနဲ့ပေါ့လေဘာကိုကြည့်သွားရတော့ဆိုတော့မိုးကောင်းကင်ကကြေတာရာတွေကြည့်ပြီးသွားရတာတဲ့တခါတော့ဘုရားလောင်းကအဲ့ဒီယူဇနာ60ဝေးတဲ့ခကြီးသူတို့ညာညာခကြီးနဲ့ထွက်ထွက်ထွက်ထွက်လာလိုက်တာ ယူဇနာ59ယူဇနာခီးပေါက်သွားပြီရောက်သွားပြီတိယူဇနာပဲကြံတော့တိယူဇနာပဲကြံတော့တဲ့အချိန်မှာအဲတဏီကုံသူတို့နာပြီးတော့ညနေနေဝင်သွားတဲ့အချိန်ရောက်တော့သူတို့လှဲဒီပေါ်တင်းလာရတာကိုလှဲဒီပေါ်ဘာတွေတင်းလာရတာတုံးဆိုတော့ထင်းနေလဲတင်းလာရတယ်ရှည်တွေလဲတင်လာရတယ်ချက်ပြုတ်စားစရာစီဆန်စစသည်အဲ့ဒါလေးလည်းအကုန်တင်ပြီးတော့လာခဲ့ရတာဟိုဒီလန်ခေတ် သင်္ကာရမှာအဲဒီလိုတင်ပြလာခဲ့တာတညပဲတွားရင်သူတို့လိုတဲ့နေရာရေရောပေါ်တဲ့နေရာကိုရောက်တော့မှာ哦သူတို့တွားရောက်မဲ့နေရာရောက်တော့မှာဆိုတော့အဲ့ဒီညခီးထွက်ကြတဲ့အခါတော့စားစရာတွေစားပြီးတော့ညနေကစားပြီးတော့ရေရောထင်းတွေရောအကုန်လုံးသူတို့ချထားခဲ့ကြတယ် ချထားခဲ့ကြပြီးတော့အဲ့ဒီညာခီးဆက်တာပေါ့လေဘုရားလောင်းကရှေ့ဆုံးကလဲပေါ်မှာသူကနေရအချင်းခိုင်းပြီးတော့ကောက်ကင်ကကျေတာရတွေကိုကြည့်ပြီးတော့ဒီလက်ကသွားကြရင်ဒီလက်ကသွားကြရင်လည်းပြောပြီးတော့သူကအိတ်လိုက်သွားတယ်အိတ်လိုက်သွားပြီးတော့သူကအချင်းညာပေါင်းများစွာပေါ့လေပြင်မလာတာဆိုတော့ကောင်းကောင်းမအိပ်ရတာဆိုတော့ သူသိပ်ပျော်သွားနှစ်နှစ်ချက်ချက်အိပ်ပျော်သွားအိပ်ပျော်သွားတဲ့အခါတော့နွားတွေကသူတို့လာကြတဲ့လမ်းမှာပြန်သွားတယ်ရှေ့ကိုမဆက်ပဲနဲ့အဲ့ဒါလည်းသူမသိမိနွားတွေကလာလာကြတဲ့လမ်းလာကြတဲ့လမ်းမှာပြန်သွားတယ်လာလမ်းမှာပြန်သွားတယ်ပြန်သွားတဲ့အခါတော့တညာလုံးသွားမနဲ့ရောက်တော့အရုံတက်လို့မကောင်းကင်ကိုကြည့်လိုက်တဲ့အခါရောက်တော့ လက်ဆက်တွေကြည့်လိုက်တော့သူကသဘောပေါက်သွားတာနောက်ပြန်ရောက်သွားပြီကဲလဲတွေပြန်လဲပြန်လဲပြန်လဲအဲ့လိုပြောပြီးလဲလဲလဲလိုက်ရောလဲတွေလဲစီတန်းပြီးရောဘာတော့ကတက်သွားရုပ်တက်သွားတော့သွားလို့မရအဲ့ဒါမှလဲတွေချွတ်လဲတွေချွတ်ပြီးတော့လဲတွေကိုကုံအဲ့လိုဝုံဝန်းကြီးလို့ပြီးတော့ပေါ်အောင်တင်တာအင်းဘုရားလောင်းကစဉ်းစားတယ် ငါဝရိယချော့လိုက်ရင်တော့အလုံးသေးကုန်တော့မှာသူကအဲ့ဒီလိုတွေးပြီးတော့သူကဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတော့နည်းနည်းနေရလဲအရုံတက္ကသဆိုတော့နည်းနည်းအေးနေသေးတာနဲ့သူကရှောက်ကြည့်တယ်ပဝဉ္ဉဏ်ခြေနေကဲခတ်ပြီးရှောက်ကြည့်တော့တနည်းအားမှာနေစာမြက်လို့ခေါ်တာပေါ့တပည့်တော်မြေစာမြက်ပေါ့ဒီထဲမှာပေါက်ပါတယ်မနည်းကိုညာနာပလာရှင်းတဲ့နေရာမှာအများကြီး အဲ့ဒီနေစာမြစ်တွေသူကအစုအပုံလိုက်တခါလေပေါက်နေတဲ့နေရာတွေ့ဟောဒါရေရှိမယ်အောက်ရေရှိလို့ဒီလိုပဲစိမ့်ဆိုပြီးတော့မြစ်တွေပေါက်တာပဲကေကေလာရလာရဆိုပြီးပေါက်တူယူခိုင်းပြီးတော့အဲ့ဒီနေရာကိုတူးတာပေါ့တူးတဲ့အခါအတောင်60လောက်ထိရောက်သွားရောက်သွားတဲ့အခါတော့အဲ့ဒီမှာတူးလိုက်တဲ့အခါတော့ကြောက်ချာကြီးကိုသွားပြီးတော့ထိကြိုက်မိတာကို အဲ့ဒီခုနပုတ်ပုတ်တီးရွေးနဲ့တူးလိုက်တဲ့အခါတူးလိုက်တဲ့အခါတော့ပုတ်တူးနဲ့တူးလိုက်တဲ့အခါတော့ချိတဲ့အခါတော့လူအလုံးကအဲ့ဒီမှာတခါတည်းအကုန်လုံးစိတ်တက်တည်ကြဝင်သွားပါပြီဆိုပြီးစိတ်တက်တည်ကြဝင်ရလက်လျှော့ရအဲ့ဒီအချိန်မှာဘုရားလောင်းကအင်းဒုက္ခတော့ရောက်ကြတော့မှာပဲ ဘုရားလောင်းကအဲ့ဒီတွင်းထဲကို60လောက်နှစ်တဲ့တွင်းထဲကိုဆင်းသွားဆင်းသွားပြီးတော့အဲ့ဒီကြောက်ဖြာကိုရက်ရက်ပြီးတော့သူကကြောက်ဖြာနာကိုအောက်ကိုကိုင်းညွတ်ပြီးတော့ကြောက်ဖြာနာကိုနားကပ်ပြီးတော့နားထောင်ကြည့်အောက်မှာရေစီးတန်ကြားတယ်ရေစီးတန်ကြားတဲ့ကောင်တော့သူအဲ့တွင်းပေါ်ပြန်တက်ပြန်တက်ပြီးတော့သူ့ပြစ်စုလို့ကျွေးတဲ့လူငယ်တယောက်ကဲသူ့ရင်လေးမင်းဝရိယလျှော့ရင်တော့အားလုံးသိချရတော့ မင်းဝရိယမလျှော့လေမင်းအဲ့ဒီနေရာကိုအောက်ကိုဆင်းသွားပေါက်တူးယူသွားယူသွားပြီးတော့မင်းအဲ့ဒီကြောက်ဖြာကြီးကိုမင်းထိုးခွဲပေါ်လေအဲ့လိုပြောအားလုံးကတော့ဝရိယတွေလျှော့ကုန်ပြီအကုန်လက်လျှော့ကုန်ပြီလက်လျှော့ကုန်ပြီသူကတော့လက်မလျှော့ဘဲနဲ့တူးတယ်အဲ့ဒီခုနတငယ်ကလူလူလင်လေးကတူးတယ်တူးတယ်တူးတဲ့အခါတော့အဲ့ဒီလေကြောက်ဖြာကြီးကွဲသွားတာကိုကြောက်ဖြာကြီးကွဲပြီးအောက်ကျသွား ရေတွေကထွက်လာပြီရေတွေကဘလောက်ထိများအားကောင်းလို့ဆိုလို့ရှိရင်ထန်းလုံးကြီးလောက်ရှိတယ်ထွက်လာတဲ့ရေတွေကထန်းလုံးကြီးလောက်အတိုင်းတားကြီးတဲ့ရေတွေကပန့်ထွက်လာပန့်ထွက်လာတဲ့အခါသူတို့အားလုံးပျော်ကြတာပေါ့လဲ900ဆိုတော့လူ900အနည်းဆုံးပါတော့လူ900နွားတွေကလဲတစ်စီးတစ်စီးနှကောင်နှကောင်ကတယ်ဆိုလို့ရှိရင်လည်းသူကနွားကတစ်ထောင်ပါတာလူ900ရောအဲ့ဒီနွားတစ်ထောင်ရော ခြေရီအာရပါရတောအာရပါရချိုးနော်လူတွေကရည်ရီအာရပါရတောချိုးအဲသမင်းနေဟင်းနေချက်စားနွားတွေလည်းကျွေးကြသမင်းနေဟင်းနေချက်စားတဲ့ခါတော့သူတို့ပိုးတွေဝင်ရိုးတွေတို့ထမ်းပိုးတွေစားတဲ့အဲ့လိုခုနချက်လို့ရမယ့်ဟာတွေပေါ်လေထင်းလို့လို့ရမယ့်ဟာတွေထင်းလို့ချက်စားချက်စားပြီးတော့နွားတွေလည်းဝါလူတွေလည်းဝါတဲ့ကောင်တော့ခီးဆက်ကြရတာဟိုခီးဆက်တဲ့အခါမှာသူရေထွက်တဲ့နေရာအမှန်အသားတကွန်လေး စိုက်ထူထားခဲ့စိုက်ထူထားပြီးခီးသွားကြအဲသူတို့လိုချင်တဲ့နေရာရအောင်ရောရောက်တဲ့အခါတော့အဲသူတို့ယူလာတဲ့တန်ဖိုးတဲ့နှစ်ဆပို့ပြီးတော့ရသုံးဆပို့ပြီးတော့ရလေးဆပို့ပြီးတော့ရပိုက်ဆံကြီးအများကြီးရပြန်သွားကြတယ်ပြန်သွားကြပြီးတော့မြတ်စွာဘုရားဖြစ်တော်မူတဲ့အခါမြတ်စွာဘုရားကမိန့်တော်မူတဲ့အဲဒီမှာဂါထာနဲ့အာကိလာသူနောဝန္နုပတိ ခဏန္တဥတင်ခဏီတထပပံအဝိန္ဒုံအဝိန္ဒုံဧဝံမုနိဝိရိယဘလူပပန္နောအာကိလာတုဝိန္ဒီဟရယတတန်တေအာကိလာသူနော်မပြင်းမရကြတဲ့လုံလဝရိယရှိကြတဲ့သူတို့သည်တဲ့ဝန္နုပတိသေကန္တရာခရီးလမှာခဏန္တ ရေကိုရမှုရာအတွက်တူးကုန်ကြသည်ရှိတော်တဲ့တထထိုတက်ကန္တာရ၌ဥဒင်ကနေရေရင်းမရှိတဲ့လူတွေသွားလာရာဖြစ်တဲ့မြေကြီးအရက်မှာပပံရေကိုအဝိန်တုံရကုန်ကြပြီတဲ့ရေဟာသူတို့ရဲ့အသက်ကဲကင်းရှင်ပဲအဲ့ဒါသူတို့သိရမယ့်အသက်မသိအောင်လုပ်တဲ့ရေဆိုတော့သူတို့အတွက်အမတန်အရေးကြီးတဲ့အရာရတော့သူတို့ပျော်ကြတာပေါ့တဲ့ ခုနကလူလင်လေးဝရိယလျှော့တဲ့ယဟန်ကခုနလူလင်လေးပဲသူ့ဝရိယကိုအကြောင်းပြုပြီးတော့လူ900အသက်ရှင်ညနွားတစ်ထောင်နဲ့အသက်ရှင်ညချမ်းသာရရသွားကြသင်အဲ့ဒီလိုသင်ရဲ့ဝရိယကိုအကြောင်းပြုပြီးတော့ချမ်းသာရရကုန်ကြတာဆိုတာဘုရားဆရာဘုရားဟောပြတာပေါ့လေခါကြမှာဆက်တာတော့ဤဝံဤယတုဝရိယဘလူပပန်တော့ဝရိယနဲ့လည်းပြည့်စုံကို ကိုအင်အားဉာဏ်အင်အားနဲ့လည်းပြည့်စုံသောအာကိလာတုမပြင်းဤသောမူလဉာဏ်ရှိသောပုဂ္ဂိုလ်သည်ဟရတိယတစိတ်နှလုံးဤတန်တင်ကြီးဤစီရတဲ့အရာကိုဝင်ကြည်ရရဤတဲ့ခေါဏကသက်ကန္တာရာထဲမှာဝိရိယမလျှော်ဘဲနဲ့တူးလို့မို့ရှည်ရရပြီးတော့ချမ်းသာကြသလိုပဲတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဝိရိယရှိကိုယ်အင်အားလည်းရှိရဉာဏ်အင်အားလည်းရှိရ မပြင်းလဲမပြင်းရအဲ့ဒီလိုဝရိယလည်းရှိကိုယ်အင်အားလည်းရှိဉာဏ်အင်အားလည်းရှိမပြင်းလဲမပြင်းရတဲ့ပညာရှိဟာတဲ့စိတ်နှလုံးအေးချမ်းစေတတ်တဲ့အရာတွေကိုပိုင်ဆိုင်ရရှိသွားပါတယ်စိတ်နှလုံးအေးချမ်းစေတတ်တဲ့အရာတွေကိုအထကရာဖွင့်လာတော့သံတရားတဲ့ဝိပဿနာတရားတဲ့ဘိညာတရားတဲ့အတ္တမတရားတဲ့အဲဒါကတော့ တရားနဲ့ပတ်သက်ပြီးတော့တရားတို့နဲ့ပတ်သက်ပြီးဖွင့်ဆိုပြီးမိတ်ထားတာပေါ့လောကမှာလည်းပဲလူလောကမှာလည်းပဲဝရိယလည်းရှိကိုယ်အင်အားလည်းရှိဉာဏ်အင်အားလည်းရှိမပြင်းလည်းမပြင်းကြီးတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ဟိုစိတ်နှလုံးတွေအေးချမ်းရတယ်ပျော်ရွှင်ရတယ်ပီတိတွေဖြစ်ရတယ်အဲကြည်နူးရတဲ့ဘဝမျိုးရရှိသမြဲပါပဲမြတ်စွာဘုရားကအဲ့ဒီယဟန်ကို အဲ့ဒီလိုမိန့်ပြီးတဲ့အခါတော့သစ္စာလေးပါးတရားကိုထင်ရှားပြတယ်တဲ့သစ္စာလေးပါးတရားနာကြပြီးတဲ့အခါရောက်တော့အဲ့ဒီယဟန်ကဝရိယလျှော့တဲ့ယဟန်ကယဟန်ကဖြစ်သွားတယ်တဲ့အဲ့ဒီဇလန်းလေးကိုအဲ့ဒီဇလန်းလေးတွေကမတ္တဇရာပေါ့လေမတ္တဇရာကကန္တာရမှာလူ900တီရွာသွားတော့မီနွားတစ်ထောင်ပါထူရမှာတီရွာသွားတော့မီ သူတို့ဒုက္ခကယ်ဖို့ပါလုံးလသူထုတ်သည်သူဆိုတာကတော့အဲဒီဝရိယရော့လျှော့ထားတဲ့ယဟန်ကအဲလူလင်ဘဝတုန်းကသူလုံးလအထုတ်ခဲ့တယ်သူလုံးလကဒေဝိမကယ်မပေးလိုက်သည်သူလုံးလဟာလူ900ချမ်းသာသွားစီသည်သူလုံးလဟာနွားတွေပါချမ်းသာသွားစီသည်အဲ့ဒီနေရာမှာမဟာကဏ္ဍဝန်ဆရာတော်ကြီးရေးထားတဲ့ လင်္ကာလေးဟာအင်မတန်ကောင်းတယ်ကိုရီတယောက်ဆင်းရဲရောက်၍ကိုနောက်အမြချမ်းသာပွားမှုတပါးဖြစ်ထွေဆင်းရဲစီတော်တဲ့ကိုတယောက်ဆင်းရဲခံလိုက်တဲ့အတွက်ကိုနောက်ကိုကိုမိကိုရမယ်ပုဂ္ဂိုလ်အမြကိုနောင်လာနောင်တများစွာချမ်းသာရရသွားမယ်ဆိုရင်ငါခံရတဲ့ဒုက္ခကိုငါ အာရခွာရခံလိုက်မယ်ကိုရီတယောက်ဆင်းရဲရောက်၍ကိုနောက်အမြချမ်းသာပွားမှုတပါးဖြစ်ထွေဆင်းရဲစီတော့ငါဆင်းရဲခြင်းတော့ဆင်းရဲစမ်းပါစေငါအောင်ဤသိခံမယ်ငါအခက်ခဲတွေတွေ့ရင်တော့တွေ့စမ်းပါစေငါအဲ့ဒါတွေကိုသိခံကြော်လွှားမယ်ငါနောက်အမြအများကြီးချမ်းသာကြမှာငါကဆင်းရဲတာနဲ့နဲ့ငါအခက်ခဲတွေ့ရတာနဲ့နဲ့ ငါနောက်ပုဂ္ဂိုလ်တွေအများကြီးချမ်းသာသွားကြမှာအများကြီးပီတိတွေဖြစ်ပြီးတော့ဝမ်းပန်းတသာနဲ့ပျော်ကြရွှင်ညကြည်နူးကြမှာငါဆင်းရဲစမ်းပါစေငါဆင်းရဲတာဘလောက်ပဲဆင်းရဲဆင်းရဲဆင်းရဲစမ်းပါစေငါအခက်ခဲဘလောက်တွေ့တွေ့ငါအဲ့ဒီအခက်ခဲတွေရင်ဆိုင်မယ်ကြော်လွှားမယ်ကြိုးစားမယ်အဲ့ဒီလိုမွေးမြူဖို့ဆရာတော်ကြီးကသူကိုယ်တိုင်လည်းအဲ့ဒီလိုမွေးမြူပြီးကျင့်သုံးရတဲ့အကြောင်း အဲ့ဒီလိုမွေးမြူပြီးတော့ကျင့်သုံးတဲ့အကြောင်းကျင့်သုံးကြရမှာဖြစ်ကျင့်သုံးကြရမှာဖြစ်တဲ့အကြောင်းဆရာတော်ရေဆုံးမထားတယ်အဲဒီတော့ကိုရီတယောက်ဆင်းရဲရောက်ရောက်ချင်ရောက်ပါစေကိုနောက်အများချမ်းသာပွားငါကားပီတိဝေတဲ့ဒါကတော့ဆရာတော်ကြီးလင်္ကာကိုမြည်ပြီးတော့အဲရေးထားမိတယ်ကိုရီတယောက်ဆင်းရဲရောက်ရောက်ချင်ရောက်ပါစေကိုတယောက်ဆင်းရဲရောက်ချင်ရောက်စမ်းပါစေ ကိုယ်နောက်အမြချမ်းသာပွားငါကပီတိဝေတဲ့ပီတိတွေနဲ့ဝေဖြာပြီးတော့ပီတိတွေခံစားပြီးတော့ငါကြည်နူးနေမယ်ကျဉ်တ်နေမယ်ဆင်းရဲတာကိုငါမမှုဘူးအဲ့ဒီဇလံရောမဟာကဏ္ဍရောဆရာတော်ဘုရားကြီးရေးသားထားတဲ့သင်္ဃာရောမှတ်သားပြီးတော့မိမိတို့တွေ့ရတဲ့အခက်အခဲမိမိတို့ခံစားရတဲ့ဒုက္ခအဲ့ဒါတွေဟာဒီနောက်တစ်ချိန်မှာအင်မတန်ကောင်းတဲ့ အတိအပွင့်တွေကို အမတန်ချုံငိမ့်တဲ့အတိအပွင့်တွေကိုငါရဲ့ဒုက္ခကပြီးပွင့်စီမှာပါလားငါရဲ့ဒုက္ခကအများကိုဒုက္ခတွေပြီးမှာပါလားငါရဲ့ဒုက္ခကငါရဲ့အခက်အခဲရင်ဆိုင်မှုက အများကိုချမ်းသာအောင်လုပ်ပေးနိုင်တဲ့စွမ်းရည်တတ္တိကောင်းရှိပါလားအများကိုချမ်းသာတွေအများကြီးရသွားစေမှာပဲဟောအဲ့ဒီလိုနှလုံးသွင်းပြီးကြိုးစားကြရအောင် တပည့်တော်တို့မြန်မာနိုင်ငံကြီးကြည်သမ်းပါအောင်ဘိုလ်ချုပ်အောင်ဆန်းဆိုတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်ရမပေါ်ခဲ့ဘူးဆိုရင်တပည့်တော်တို့ကကိုလိုနီဘဝနဲ့သူ့ကျွန်ဘဝကလွတ်မြောက်ကြရမှာမဟုတ်ဘူးဆင်းရဲနေကြရမှာသူ့ကျွန်ဘဝနဲ့နေကြရမလွတ်လပ်တဲ့ဘဝနဲ့နေကြရသူများမျက်နှာကြည့်ပြီးတော့နေကြရသူတို့အာဏာအတိုင်းသူတို့အမိန့်အတိုင်းလုပ်ပြီးတော့နေကြရမယ် ိုရွတ်အောင်ဆန်းဆင်းရဲတွေခံသွားတယ်အခက်အခဲတွေရစ်ဆိုင်သွားတယ်ဟောတပည့်တော်တို့နောင်လာနောက်သားတွေချမ်းသာချမ်းရတယ်လွတ်တတ်တဲ့ဘဝနဲ့နေကြရတယ်ကိုမြည်ကိုရည်နဲ့အဲနေနိုင်ကြဒီလိုပါပဲဘိုးကျော်ဆန်ကိုနိုင်ငံအတွက်အဲသူဟာအများချမ်းသာအောင်ဆင်းရဲခံသွားတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့တပည့်တော်တို့အနိနာရှိတဲ့အိန္ဒိယပဲကြည့် အိန္ဒိယဆိုလို့ရှိရင်လည်းပဲမာတမဂန္ဒီကြီးတို့နေရူတို့ဒီပုဂ္ဂိုလ်တွေသူတို့နိုင်ငံလွတ်လပ်အောင်သူတို့ကြိုးစားခဲ့ကြအဲသူတို့ဆင်းရဲခံရတာပေါ့သူတို့ဆင်းရဲခံလို့မို့သူတို့နိုင်ငံကြီးလွတ်လပ်တဲ့နိုင်ငံကြီးဖြစ်ပြီးတော့အားလုံးသောနိုင်ငံသူနိုင်ငံသားတွေချမ်းသာရာရကြဒီလိုပါပဲတပည့်တော်တို့မြန်မာနိုင်ငံရောတပည့်အိန္ဒိယနိုင်ငံရောလွတ်လပ်ရရအောင်ဒုက္ခတွေတခါတည်းဒုက္ခတွေနဲ့ ရင်းနှီးပြီးတော့ကြိုးစားသွားကြတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်ကြီးတွေရှိလို့အခြားအခြားနိုင်ငံအသီးသီးမှာလည်းပဲ ရှိကြတာပါပဲအဲ့ဒီပုဂ္ဂိုလ်ကြီးတွေဆင်းရဲခံလို့အများ နောက်လာနောက်သားတွေချမ်းသာခွင့်တွေရကြတယ်လို့တပည့်တော်တို့လည်းပဲဘုရားသာသနာတော်ကြီးဝင်ရောက်ပြီးတော့ဘုရားရဲ့သာသနာဝန်သာသနာဘုရားသာသနာရဲ့ခွန်တွေကိုတပည့်တော်တို့ဆောင်ရွက်ပြီးတော့ တပည့်တော်တို့နောင်လာနောက်သားလေးတွေရှိတယ်ညီတော်နောင်တော်လေးတွေရှိတယ်သာသနာဝန်ထမ်းလေးတွေရှိအဲ့ဒီသာသနာဝန်ထမ်းလေးတွေကိုတပည့်တော်တို့ကလက်ဆင့်ကမ်းပြီးတော့ပြန်ပြီးတော့မျှဝေခဲ့ကြရမှာအဲ့ဒီပုဂ္ဂိုလ်တွေမျှဝေပေးဖို့လက်ဆင့်ကမ်းပေးဖို့တပည့်တော်တို့မှာတာဝန်ရှိတယ်တပည့်တော်တို့ဟာအဲ့ဒီလိုလက်ဆင့်ကမ်းပေးနိုင်တဲ့စွမ်းရည်တတ္တိတွေရှိအောင် အဲအခက်အခဲတွေကိုဆိုင်ရမယ်ဒုက္ခတွေကိုသိဆိုင်ရမယ်အဲ့ဒီလိုဒုက္ခတွေကိုသိဆိုင်အခက်အခဲတွေကိုရင်ဆိုင်လို့ရှိရင်ကိုယ်နောက်အများချမ်းသာတွေပွားမှာပဲဆိုတာလေးကိုမျှော်တွေးပြီးတော့ဒီဆင်းရဲတွေကိုသိခံအောင်ဤဒီအခက်အခဲတွေသိခံကြော်လွှားအဲ့ဒီလိုသိခံအောင်ဤပြီးတော့ဆင်းရဲကိုရင်ဆိုင်အခက်အခဲကိုရင်ဆိုင်နိုင်ရမယ်ဆိုရင်တော့နောင်လာနောက်သားတွေဟာ တစ်ပင်ကောင်းတော့ငှက်တစ်တောင်းခိုးသလိုခိုးဆိုသလိုပဲအဲကို့အရေးကြီးကိုမီးပြီးတော့နောင်လာနောင်သားတွေအများကြီးချမ်းသာကြမှာတွေကိုမျှော်တွေးပြီးတော့အဲမိမိတို့ရဲ့လုပ်ရမယ့်လုပ်ငန်းတွေမှာမလျှော်သောလုံလနဲ့စိတ်ဓာတ်မကြသောအဲခိုင်မာတဲ့စိတ်ဓာတ်တွေနဲ့မိမိတို့ရဲ့လုပ်ငန်းတွေသာသနာလုပ်ငန်းပေါ်ရိပရိယတ်ဒီလုပ်ငန်းပฏิပတ်ဒီလုပ်ငန်းတွေကို တပည့်တော်တို့ကိုယ်စီကိုယ်စီဆက်လက်ပြီးတော့ကြိုးစားကြရမှာဖြစ်ပါတယ်